တုတ်တန်ချံခန်းကြီး25အငယ်1မှ15ယူဒဘင်ဟေဇကိလူတို့ကူရေသောရှောလမုန်မင်း၏တုတ်တန်စကားဟုမူကားအမှုရေးကိုဖွက်ထားခြင်းသည်ဘုရားသခင်၏ဘုန်းတော်နှင့်တင့်၏ရှင်မြေမူကားအမှုရေးကိုစစ်ကြောခြင်းအပြင်ဂုံတရေတည်၏မိုးကောင်းကင်သည်မြင့်၏မြေကြီးသည်နှင့်၏ရှင်မြေစိတ်နှလုံးကိုလည်းစစ်၍မတိနိုင်ငွေတဲကချောကိုထုတ်ပယ်လျင် ပရိန်တပါးနှင့်တော်တင့်သော ဖလားကိုရလိမ့်မည်မတရားသော သူတို့ကို ရှင်မြင်ထံတော်မှပယ်ရှားလျင်အာနာတို့သည်တရားအားဖြင့်တည်လိမ့်မည်ရှင်မြင်ထံတော်၌ကိုကိုမချီးမြှောက်နှင့် လူကြီးနေရာ၌မနေနှင့်အကြောင်းမူကားဖူးမြင်ရသောမင်းရှိမှနှိမ့်ချခြင်းကိုခံရသည်တည်းဤအရက်တို့တက်ပါဟုသော စကားကိုတာ၍ကြားကောင်း၏အလင်းအမြန်ရံမတွေ့နှင့်အိမ်နီးချင်းသည် တင့်ကိုအဆက်ခွဲပြီးမှတင်သည်အဘယ်သို့ပြုမည်နည်းတင်သည်အိမ်ကြီးချင်းနှင့်ကိုအမှုကိုဆွေးနွေးလော့ဝှက်ထားအပ်သောအမှုအရာကို သူတစ်ပါးအားထုတ်၍မပြနှင့်သို့မဟုတ်သူသည်တင့်ကိုအဆက်ခွဲသည်ဖြင့်တင်းဤဂုံတရေသည်အစဉ်ဆုံးလိမ့်မည်လျောက်ပတ်သောစကားသည်ငွေအပြောက်မှ စီချဲသော ရွှေလျှောက်ချိုသည်နှင့်တူ၏ နားထောင်တတ်သောသူကို လျှောက်ပတ်စွာဆုံးမတတ်သောသူသည် ရွှေနှဒောင်းကဲ့သို့၎င်း ရွှေစင်တစားကဲ့သို့၎င်းဖြစ်၏စပားရရာကာလ၌မိုးပွင့်ကြောင့်ချမ်းတကဲ့သို့တစ္ဆာဆောင်သောတမန်သည်ဆေလသောသူ၌ဖြစ်၍တခင်စိတ်ကိုချမ်းအေးစေတတ်၏ပေးမိဟုဝါကြွား၍မပေးဘဲနေသောသူသည်မိုးရေမပါသောတိမ်နှင့်လေကဲ့သို့ဖြစ်၏ကြာမြင့်စွာတီးခံလျင် မင်းကိုဖြောင်းဖြနိုင်၏ချိုသောစကားသည်လည်းအယိုးကျိုးအောင်တတ်နိုင်၏အငယ်16မှ28ပြားရည်ကို တွေ့တော်ဝါယုံသာစားတော့အစာကျူးလျင်ရင်ပြည့်၍အံရလိမ့်မည်သည်အိမ်နီးချင်းအိမ်၌ကြာမြင့်စွာမနေနှင့် နေလင်းသူသည်တင့်ကိုညီငွေ၍မုန်းလိမ့်မည်အိမ်နီးချင်းတစ်ဖက်၌မမှန်သောတက်တေကိုခံတော်သူသည် ဒုဒါတန်ဂျွန်နှင့်တူ၏အမှုရောက်သောကာလ၌တစ္ဆာပြတ်တတ်သောသူကိုယုံလင်တွားကြိုးခြင်းခြေစစ်ပြုတ်ခြင်းကိုခံရ၏စိတ်ညှိုးငယ်သောသူအားတည်ခြင်းဆိုသောသူသည် ဆောင်းကာလ၌အဝတ်ကိုချွတ်သောသူရန်စိမ့်ပေါ်မှ ပုံရည်ကို လောင်းသောသူနှင့်တူ၏တင်းရန်သူသည်မွတ်တိတ်လျင်လှုပ်ကြွေးလောရေငတ်လျင်တောက်เสียဖို့ပေးလော့ ထိုသို့ပြုလျင်သူ၏ခေါင်းပေါ်မှာမိခဲကို ပုံထား၍ဒါရဘုရားသည်လည်းတင်၌ဆုချတော်မူမည်မြောက်လေသည်မိုးရေကိုဆောင်တက်တဲ့ကဲ့သို့ဂုံးတိုက်သောရှာသည်ဒေါသမျက်နာကိုဆောင်တက်၏ရန်တွေ့တတ်သောမိမနှင့်လူများသောအိမ်၌နေသည်ထက်အိမ်မိုးပေါ်တောင်ထဲမှနေသောတာ၍ကောင်း၏ဝေသောပြည်မှရောက်လာသော ဝမ်းမြောက်စရာတရင်စကားသည်ရေငတ်သောသူ၌ချမ်းအေးသောရေကဲ့သို့ဖြစ်၏ဖြောင့်မတ်သောသူသည် မတရားသောသူရှေ့တွင်မှားယွင်းလျင် နောက်သောရေကံပုတ်သောစမ်းရည်တွင်နှင့်တူ၏ပြားရည်ကို စားကျူးလျင်မကောင်းတကဲ့သို့ကိုဂုံတရီကိုရှာလျင်ဂုံတရီမရှိ ကိုစိတ်ကိုမချုပ်တီးနိုင်သောသူသည်မြို့ရိုးပြိုပြဲ့၍ဟင်းလင်းရှိသောမြို့နှင့်တူ၏